ကံကြီးသုံးအငယ်1မှ9ငွေသည်ထာဝရအရှင်ဘုရားသခင်ဖန်ဆင်းတော်မူသောမြေတရိษံတကားတို့ထက်လိမ္မာသည်ဖြစ်၍မိမအားတင်တို့သည်ဥယျာဉ်၌ရှိသမျှသောအပင်တို့၏အသီးကိုမစားရဟုဧကံစင်စစ်ဘုရားသခင်မိန်တော်မူသလိုဟုမေး၏မိမကလည်းငါတို့သည်ဥယျာဉ်၌ရှိသောအပင်တို့၏အသီးကိုစားရသောအခွင့်ရှိ၏ ဥယျာဉ်အလယ်၌ရှိသောအပင်၏အသီးကိုကား၊သင်တို့သည်မကိုင်မစားဘဲနေကြလော့။သို့မဟုတ်သေမည်ဟုဘုရားသခင်အမိန့်တော်ရှိသည်ဟုမြွေအားဆို၏။မြွေကလည်း၊သင်တို့သည်ဧကန်အမှန်သေရမည်မဟုတ်။အကြောင်းမူကား၊ထိုအသီးကိုစားသောနေ့၌သင်တို့သည်မျက်စိပွင့်လင်းလျက်၊ကောင်းမကောင်းကိုသိ၍ဘုရားသခင်ကဲ့သို့ဖြစ်ကြလတံ့သည်ကို ဘုရားသခင်သိတော်မူသည်ဟုမိမ့်မအားဆို၏။ထိုအပင်သည်စားဘွယ်ကောင်းခြင်း၊အဆင်းလည်းလှခြင်း၊ပညာတိုးပွါးစေလိုသောငှါနှစ်သက်ဘွယ်သောအပင်ဖြစ်ခြင်းကိုမိန်းမသည်မြင်လျှင်၊အသီးကိုယူ၍စား၏။မိမိခင်ပွန်းအားလည်းပေး၍သူသည်လည်းစား၏။ထိုသူနှစ်ယောက်တို့သည် မျက်စိပွင့်လင်း၍မိမိတို့၌အဝတ်အချည်းစည်းရှိသည်ကိုသိမြင်လျှင် မိမိတို့ဝတ်ရန်ဘို့သင်္ဘောသဖန်းပင်အရွက်တို့ကို ချုပ်ဆက်၍ခါးစည်းကိုလုပ်ကြ၏အငယ်ရှမှ73နေအေးသောအချိန်တွင်ထိုဥယျာဉ်၌ထာဝရအရှင်ဘုရားသခင်ကြွတော်မူသောအတန်ကို လူလင်မယားတို့သည်ကြားလျင်အထံတော်မှလွတ်ခြင်းကဥယျာဉ်အပင်တို့တွင် ပုံကွယ်လျက်နေကြ၏ ထာဝရအရှင်ဘုရားသခင်ကလည်းသင်သည်အဘယ်မှာရှိသနည်းဟု လူကိုခေါ်တော်မူ၏လူကလည်းဥယျာဉ်၌ကိုယ်တော်၏အတန်ကိုကျွန်တော်ကြားလျင်အဝတ်ချီးစီးရှိသောကြောင့်ကြောက်၍ပုန်းလျက်နေပါသည်ဟုလျှောက်လေ၏ဘုရားသခင်ကလည်းသင်၌အဝတ်အချီးစီးရှိသည်ကိုသင်အားအဘယ်သူပြောသနည်းမဆားရဟုငါပြညတ်သောအပင်၏အသီးကိုစားပြီလို့ဟုမေးတော်မူ၏ လူကလည်းကျွန်တော်၌အပ်ပေးတော်မူသော မိမသည် ထိုအပင်၏အသီးကိုပေး၍ကျွန်တော်စားမိပါသည်ဟုလျှောက်လေ၏ဒါဝရရှင်ဘုရားသခင်ကလည်းတင်းသည်အဘယ်သို့ ပြုပြီးသည်နည်းဟု မိမအား မေးတော်မူလျှင်မိမကမွေသည် ကျွန်တော်မကိုလှည့်စား၍ကျွန်တော်မသည် စားမိပါပြီဟုလျှောက်လေ၏အငယ်၁၄မှ၁၉ ထာဝရရှင်ဘုရားသခင်သည်မြွေကိုခေါ်၍သင်သည်ဤအမှုကိုပြုသောကြောင့်၊သားယဉ်သားရဲအပေါင်းတို့ထက်ကျိန်ခြင်းကိုခံရ၏။သင်သည်ဝမ်းဖြင့်သွား၍မြေမှုန့်ကိုတသက်လုံးစားရမည်။သင်နှင့်မိန်းမကို၎င်း၊သင်၏အမျိုးအနွယ်နှင့်မိန်းမ၏အမျိုးအနွယ်ကို၎င်းငါသည်ရန်ငြိုးဖွဲ့စေမည်။သူသည်သင်၏ခေါင်းကိုကြိတ်လိမ့်မည်။သင်သည်သူ၏ဖနောင့်ကိုကြိတ်လိမ့်မည်ဟု မိန့်တော်မူ၏ မိမကိုလည်းတင်၌ကိုဝန်ဆောင်ခြင်းဝေဒနာကိုငါအလွန်များပြားစေမည်ပင်မန်းစွာဝေဒနာကိုခံ၍သားဖွာရမည်ကိုခင်မွေအလိုတို့လိုက်၍သူ၏အုပ်ဆိုးခြင်းကိုလည်းခံရမည်ဟု မိန်တော်မူ၏ယောက်ျားကိုလည်းထိုအပင်၏အတီးကိုမဆားရဟုငါပြညတ်တော်လဲတင်းဒီမယား၏စကားကိုနားထောင်၍စားမိသောကြောင့်မြေဒီတင်း၏အတွက် ကျိန်ချင်းကိုခံလျက်ရှိ၏။မြေဤအသီးကိုတသက်ပတ်လုံးပင်ပန်းစွာစားရမည်။စူးပင်အမျိုးမျိုးတို့ကိုလည်းတင့်အဖို့မြေပေါက်စေမည်။လယ်၌ဖြစ်သောဟင်းဒီဟင်းရွက်တို့ကိုတင်စားရမည်။တင်ထွက်ရာမြေတို့မပြန်မီတိုင်အောင်တင်ဤမျက်နာမှချွေးထွက်လျက်အစာကိုစားရမည်။အကြောင်းမူကားတင်သည်မြေမှုန့်ဖြစ်၍မြေပုံတို့ပြန်ရမည်ဟုမိန်တော်မူ၏ အငယ်20မှ24ထိုအခါလူသည်မိမိမယားကိုအေဝအမိဖြင့်မှဲ့လေ၏အကြောင်းမူကားသူသည် အသက်ရှင်သော သူအပေါင်းတို့၏အမိဖြစ်သည်ထာဝရရှင်ဘုရားသခင်သည်လည်းလူလင်များဖို့တရေဖြင့်ဝတ်လုံကိုလှုပ်၍ဝတ်ချုံစေတော်မူ၏ထာဝရရှင်ဘုရားသခင်ကလည်းလူသည်ငါတို့တွင်တဘာဘာကဲ့သို့ဖြစ်၍ကောင်းမကောင်းကိုသိတတ်၏ ယခုမှာသူသည်ထာဝရအသက်ကိုရခြင်းငှာလက်ကိုဆန့်လျက် အသက်ပင်ဤအသီးကိုယူ၍မစားသင့်ဟု မိန်တော်မူ၍လူသည်မိမိထွက်သောမြေ၌လောက်ရမည်အကြောင်းထာဝရရှင်ဘုရားသခင်သည်အေဒင်ဥယျာဉ်တဲကလွတ်လိုက်တော်မူ၏ထိုသို့လူကို နှင်ထုတ်ပြီးလျှင်အသက်ပင်လမ်းကို ဆောက်ရှောက်စေခြင်းကမိဆက်လက်နှင့်တကွခေရုဘိန်တို့ကိုဥယျာဉ်အရှိဘက်၌ထားတော်မူ၏